ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်24ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော လူမိုင်းနှင့်လူလိမ်မာတရားတော်တရားဓမ္မတို့စာမှာတော့၃မျိုးဆက်ထားတယ်မှန်ပါစာမှာတော့၃မျိုးဆက်ထားတယ်၃မျိုးပဲဆက်ထားတယ်လို့မှတ်ထားပါတို့လည်းရှိကြလားလို့မေးတဲ့အခါကျတော့ ဩအတိတ်ကလည်းလွန်ပြီးသားအနာဂတ်ကလည်းမရောက်သေးယခုပြစ္ဆုတ်ပံရေးကြည့်ပါလားဆိုတာပေါ်လာတယ်မှန်ပါသဘောကျမှန်ပါယခုပြစ္ဆုတ်ပံမှာလဲတခါစဉ်းစားပါဦးယခုဖြစ်ဆဲမှာအရေးကြီးတယ်မှတ်မှန်ပါယခုပြစ္ဆုတ်ပံမှာလဲယခုဖြစ်စေပရိစ္ဆာသမုပ္ပါအရေးကြီးတယ်လို့မှတ်ပါဒါဖြင့်ယခုဖြစ်စေပရိစ္ဆာသမုပ္ပါ ကိုသိပါမှအော်ယခုနှိစ္စရောက်တာယခုဒုက္ခသစ္စာဖြစ်တာပေါ်မှာပဲမှန်ပါဗျာနမောလို့ရှင်ဖြင့်ဩခန္ဓာကြီးကဒုက္ခသစ္စာပဲခန္ဓာကြီးကနှိစ္စပဲလို့ဆိုပင်ဆိုညာတော့လေတဲ့ယခုပေါ်တာမှယခုမသိတဲ့ပုဂ္ဂိုလ်ယခုပေါ်တဲ့ပြိဿသမုပ္ပါမှာယခုမသိကြဘူးလို့ဆိုကြလို့ရှိရင်ဖြင့်အင်းတရားဓမ္မတို့ ပြောဆိုပြီးသားသာမလာတဲ့အတိုင်းသာဒုက္ခသစ္စာလို့မှတ်တဲ့အိဗယ်ပဲရောက်တယ်။ကိုယ်ညာအောက်မှာရောက်တဲ့ဒုက္ခသစ္စာအဖြစ်အနိစ္စအဖြစ်ကိုဘယ်နည်းနဲ့မှမတွေ့နိုင်ဘူး။မှန်ပါပါ။ဒါကြောင့်ဝိညာဉ်ဓမ္မတွေဒီယခုခန္ဓာဖြစ်တဲ့စဖြစ်တဲ့ပြိဿသမုပ္ပါဟာအလွန်အရေးကြီးတယ်လို့မှတ်ပါ။မှန်ပါပါ။ကောင်းပြီဒါဖြင့်ပြိဿသမုပ္ပါကတော့ဖြင့် လူတိုင်းပဲပရိစ္ဆေသမုပ္ပါပြတ်တယ်လို့မရှိဘူးပရိစ္ဆေသမုပ္ပါဖဲဖြစ်ပေါ်ပေါက်ပြီးနေတာပဲပုဂ္ဂိုလ်တ attva ဖြစ်တယ်ဆိုတာအပြောမျှသမုဒိသစ္စာနဲ့ကလာပြောရဆိုရစင်စစ်တော့ပရိစ္ဆေသမုပ္ပါဆိုတဲ့နန္ဒဝရေနဲ့ငါယုဒ္ဓမတွေဆက်ဆက်ပြီးဒီကလာနေတာပဲတစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်နေဒီလိုသာနေတာတွေသာရှိပါတယ်လို့မှတ်ကြစမ်းပါ ကောင်းနေတာဖြင့်လူလိမ်မော်မော်လဲဒကာဓမ္မတို့ပြိဿသမုပ္ပါဆက်စားပြီးဒီကလာနေတာပဲဟုတ်ပါဗျာဒကာလူမလိမ်မော်တဲ့လူပိုက်တွေမှာလဲနောက်နိုင်ငံမှာရှိတဲ့ခရစ်ယာန်မမေရင်ဟိန္ဒူဂျိန်းအစရှိတွေတို့မှာလဲအဲပြိဿသမုပ္ပါနဲ့သူတို့အသက်ရှင်နေတာပဲလို့မှတ်လိုက်စမ်းမှန်ပါဗျာ ဘုန်းကြီးတရားဓမ္မတွေလည်းဘာနဲ့သက်ရှင်နေကောင်းပြီဒါဖြင့်ဒါလူလိမ်မာတွေလည်းဒါနဲ့သက်ရှင်လူလိမ်မာလူမိုက်မာလည်းဒါနဲ့သက်ရှင်ပြီးဒီကလာနေကြတာပဲကောင်းပြီဒါလေးမှတ်ထားတော့ဩသက်ရှင်နေကြတာကဖြင့်ပဋိစ္စသမုပ္ပါနဲ့ပဲရှင်နေကြတယ်လို့ဆိုချက်ဆိုတော့မှန်ပါပါဘာနဲ့သက်ရှင်နေလဲပဋိစ္စသမုပ္ပါနဲ့သက်ရှင်နေတယ်လို့ဒကာဓမ္မတွေမှတ်လိုက်စမ်းပါ တရားကိုလွယ်လွယ်မှားမှားနဲ့မယူဘဲနဲ့သိသိရှာရှာဩအခုမိမိဟာဘုရင်နဲ့သက်ရှင်နေတယ်ဆိုတော့သိဖို့ရသိရေးကြည့်ပါလေခင်ဗျားတို့မှတ်ထားတာကကံကောင်းလို့သက်ရှင်နေတယ်ဆိုတဲ့အဓိပ္ပာယ်ပဲမှတ်ပြီးဒီကလည်းထားကြတယ်ရှင်စစ်တော့ပြင် သေချာစဉ်းစားကြည့်တော့ခုပေါ်တဲ့စိတ်နဲ့သက်ရှင်နေတယ်မှန်ပါပါကံကောင်းလို့သက်ရှင်နေတာကဘဝင်မရှိတယ် အိတ်နေတဲ့အခါသက်ရှင်နေတာတော့ဘဝင်နဲ့ရှင်နေတယ်။ဒီပြန်အချိန်မှာသက်ရှင်နေတာတော့ဖြင့်ဒကာဓမ္မတို့ကံနဲ့မဆက်ပါဘူးအာယုံ द्वार တွေနဲ့ဆက်ပြီးအသက်ရှင်ပါတယ်လို့ဆိုလိုက်ပါတော့။မှန်ပါပါ။ဒါပြန်အသက်ရှင်ပုံမျိုးမျိုးပေါ့လေ။အဲ့နေတော့မှရှူလိုက်ဆဲလိုက်ရှူလိုက်ဆဲလိုက်အဲရှူရှိတဲ့စိတ်ကလေးနဲ့အသက်ရှင်မနေဘူးလား။ရှင်းပါပါ။အဲ့ဒါကတော့ ကောင်းကြောင့်ဖြစ်တဲ့ဘဝင်စိတ်နဲ့သက်ရှင်နေတာလို့မှတ်ထိုက်တာပေါ့။မှန်ပါပါဗျာ။ဘာနဲ့သက်ရှင်။ဘဝင်စိတ်နဲ့သက်ရှင်။ဒါကပြိဿသမုပ္ပါဒလွတ်ပါရလား။မလွတ်ပါဘူးတဲ့ဘဝင်စိတ်ဖြစ်နေတာပဲတဲ့ဘဝင်စိတ်တစ်ခုဖြစ်တစ်ခုချုပ်တစ်ခုဖြစ်တစ်ခုချုပ်နေသက်ရှင်နေတာပဲ။အမှန်တန်ရှင်းပါ။ကောင်းလေဒါဖြင့်ငဃာဓမ္မတို့အစကစားပြီးဒီနေ့ဘာလပဏိတတုတ်ကိုဒကာဓမ္မတွေရှင်းရှင်းလင်းလင်းနဲ့ ဩတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ဘာလပန္နိတဘာလကလူမိုက်ပန္နိတကပညာရှိလူမိုက်တဲ့လူလိမ္မာသည်ဘယ်အချိန်မှထူးခြားစွာဖြစ်ရမှာလဲဆိုတဲ့အမေဟာဘုရားသခင်ကိုရမကြီးနိဒာနဘကတန်ရုပ်ပါဠိတော်ကြီးမှာသေသေးချာချာဟောတယ်လူမိုက်တဲ့လူလိမ္မာဘာထူးကြုံกว่าလူမိုက်တဲ့လူကလာဘုံကအတူတူပါပဲกว่า လူမိုင်းနဲ့လူလိမ်မှာလာဘုံမှာအတူတူပါပဲတဲ့ဒကာဓမ္မတွေလူမိုင်းနဲ့လူလိမ်မှာလာဘုံမှာလာဘုံမှာအတူတူပါပဲဆိုတော့သူလဲဝိဇ္ဇာပြစ်เสียသင်္ခါရမှန်ပါဒါကဒကာဓမ္မတို့ဝိဇ္ဇာဆိုတာကမသိဘူးမှန်ပါသင်္ခါရဆိုတာပြုပြင်မှုသင်္ခါရကဘုံညာပြီးသင်္ခါရအဘုံညာပြီးသင်္ခါရဆိုတော့ကုသိုလ်လည်းပါတယ်အဲအကုသိုလ်ဆိုတဲ့ဆူတောင်းလည်းပါတယ်ကုသိုလ်လည်းပါတယ်အကုသိုလ်ဆိုတဲ့ဘုံဘဝနှစ်သက်တဲ့တဏှာ တော့ကိုမှန်ပါဗျာအဲဒါကသင်္ခါရပြည့်เสียရတုဝိညာဏဆိုပြီးဒီကလာယခုစိတ်ဝိညာဉ်ပေါ်ပေါ်ဗျာမှန်ပါဗျာပရိသေဝိညာဉ်ပေါ်ပေါ်တယ်ဆိုတာမှိုက်တယ်ပေါ့မှန်ပါဗျာအော်ဝိညာဉ်ပေါ်လို့ရှိရင်တွေ့ပြီးဒီကလာဒီကရမတို့နာယုတ်တို့သလယနာဖတ်တဝေဒနာဆိုတဲ့ဒီ၅ပါးပေါင်းနေပါတော့ဗျာမကြည့်ပါဘူးဒီ၅ပါးစုလို့ဒီကရမတွေမှတ်မိကြ ဓလူတိုင်းမှာလည်းဒီ၅ပါးပေါ်အောင်မှန်ပါဗျာဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဥဒ္ဒလနာဖတ်တာဝေဒနာမှန်ပါဗျာမပေါ်ဘူးလားဟုတ်ပါဗျာကဲဒီဝိကဒါကလူတိုင်းမှာပဲထားပါလူတိုင်းမှာလည်းဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဥဒ္ဒလနာဖတ်တာဝေဒနာပေါ်တယ်မှန်ပါသဘောကျဟုတ်ပါဗျာဟိုဘက်ကလူမိုက်မှာလေတဲ့ဘဒုမဆိုတတ်တော်ချင်းအတူတူပဲဝိဇ္ဇာကြောင့်သင်္ခါရဖြစ်မှာပဲသူလည်းထူးရလားထူးပါဘူး သင်္ခါရကြောင့်ခန္ဓာနာယုတ်ဆိုဝိညာဏသလနာဖသဝေဒနာဆိုတဲ့၅ပါးလာရမှာလာပါဘူးမလာဘူးလာပါဘူးဒါဖြင့်လာဘုံမှာလူမိုက်တဲ့လူတွေမှာဘာထူးထူးထူးပါဘူးလာဘူးလာဘုံမှာအတူတူပဲဆိုတော့ရှင်းတတ်ကြရှင်းတတ်ပါဘူးကောင်းပြီလာဘုံမှာအတူတူပါပဲတရားဓမ္မတို့ငါးပါးဘုံပေါ့ဗျာဒါငါးပါးဘုံပေါ့တရားဓမ္မတို့ဘုန်းကြီးတက္ကရာကလူတွေမှာအဝိဇ္ဇာ သင်္ခါရကြောင့်ဝိညာဏယုတ်သလနာဖတ်တာဝေဒနာဆိုတဲ့ခန္ဓာ၅ပါးပေါ်ဟုတ်ပါတယ်သဘောကျလားလူမိုက်မှာလည်းအဝိဇ္ဇာသင်္ခါရကြောင့်ဘာပေါ်ခန္ဓာ၅ပါးပေါ်ဝိညာဏသလနာဖတ်တာဝေဒနာဆိုတဲ့ခန္ဓာ၅ပါးပေါ်ဟုတ်ပါတယ်အင်းဘုရားဓမ္မတို့လာပုံမှာအတူတူပဲသဘောကျကြသဘောကျလားလာပုံမှာအတူတူပဲဆိုတာရှင်းတော့ဒါအတိတ်ဘဝက ဝိဇ္ဇာသင်္ခါရဒါလည်းဝိဇ္ဇာသင်္ခါရဝိဇ္ဇာသင်္ခါရကြောင့်ခန္ဓာ၅ပါးဆိုတဲ့ဝိညာဉ်နဲ့ဥက္ကလနာဖတ်တာဝေဒနာပေါ်တာပဲလူမိုက်မှာရောပေါ်တာပဲဆိုတာဓမ္မတွေကောင်းကောင်းရိပ်မိကောင်းကောင်းရိပ်မိကြပါလို့ဆိုတာလေးစားစွာနဲ့အခုသတိပေးနေတယ်ဘုရားရှင်ကိုရမကြီးကိုယ်တိုင်လူမိုက်နဲ့လူတွေမှာဒီကားလို့ဆိုလို့ရှိရင်ဘာများထူးဆုံးกว่าတဲ့လူမိုက်လည်း အဝိဇ္ဇာတဏှာကြောင့်အဝိဇ္ဇာတဏှာတဏှာဆိုတာသင်္ခါရပေါ့ဗျာမှန်ပါပါအဝိဇ္ဇာတဏှာတို့ကြောင့်ခန္ဓာဖြစ်တာပဲกว่าတယ်မှန်ပါပါလူလိမ္မာကအဝိဇ္ဇာတဏှာကြောင့်ခန္ဓာဖြစ်တာချင်းတော့ဘာထူးသေးလဲမထူးပါဘူးဩော်ဒါဖြင့်လူငိုင်းတဲ့လူတွေမှာဒီလာဘုံမှာမထူးပါဘူးဆိုတော့ပေါ်သွားပေါ်ပါပါဥပအောင်ဘယ်လိုပေါ်သွားလာဘုံထူးပါဘူးကောင်းပြီဒါဖြင့် ဘယ်နေရာများလူလိမ္မာထူရမှာပါလိမ့်မလို့လူမိုင်းနဲ့လူလိမ္မာထူရမှာပါလိမ့်မလဲလို့မေးတဲ့ခါကျတော့ဟောဒီဘက်ကတစ်နှစ်ဒီဘက်ကလည်းတစ်နှစ်ဒီလာဘုံဆိုတဲ့အတိတ်ဘဝကမထူခဲ့ကြဘူးထူပါရဲ့အတိတ်ဘဝကမထူခဲ့ဘူးမထူခဲ့ပါဘူးဝိဇ္ဇာသင်္ခါရကြောင့်ညီပဲမှန်ပါရှင်းမလားရှင်းပါဘုရုကြောင့်မှလည်းဝိဇ္ဇာသင်္ခါရဒီဘဝလည်းတခါဝိညာဏဥဒ္ဒလနာဖသဝေဒနာဆိုတဲ့ခန္ဓာ၅ပါး ပေါ်တာကောတဲ့လူမိုက်လည်းပေါ်တာပါပဲกว่าတော့လူအိမ်မှာလဲပေါ်တာပါဗျာဘာလဲပဏိတသုတ်တယ်ဒကာရမတို့လူအိမ်လူမိုက်နဲ့လူအိမ်မှာသေချာငါခွဲပြီးဒီကလာမင်းတို့ရှင်းလင်းပြမယ်ဆိုပြီးဒီကလာဟောတဲ့သူလို့သေးသေးချာချာမှတ်ပါမှန်ပါကောင်းပြီတဲ့တခါဒီပုဂ္ဂိုလ်ကလည်းတဲ့ဒီဝိညာဉ်နာဥဒ္ဒရဏဖသဝေဒနာဆိုတဲ့ခန္ဓာ၅ပါးဒီဝေဒနာလည်းတဲ့ လူမိုက်မှာလည်းဒုက္ခဒုက္ခပေါ်တာပဲတဲ့ဒီဘဝမှာချမ်းသာခြင်းရဲ့ဆိုတာမလားဘူးလားမှန်ပါဗျာလူလိမ္မာမှာလည်းချမ်းသာခြင်းရဲ့ဆိုတာမှန်ပါဗျာအင်းလူမိုက်လည်းချမ်းသာခြင်းရဲ့လာတာပဲလူလိမ္မာမှာဒါဖြင့်ဒီဘဝနဲ့ဒီနေရာမထူးကြသေးဘူးပေါ့ဗျာမှန်ပါပါထူးကလားမထူးပါဘူးဒီနေရာနဲ့ဒါအရှိပါသေးတယ်အင်းဒကာဓမ္မတို့ ဒါဖြင့်ဒါအမတန်ဘုရားသခင်ကရမကြီးအရေးကြီးတဲ့ချက်မှုဒကာဓမ္မတွေရေးကြီးတယ်လို့ဟောနေတယ်လို့မှတ်ပါနော်ရေးကြီးတဲ့ချက်ကိုရေးကြီးတယ်လို့ဟောပြီးဒီကရနေတော့တယ်ဆိုတဲ့ဥစ္စာဥဝတို့သံတရားမရှိပါနဲ့မရှိပါဘူးဒါဖြင့်กว่าဘာထူးမလုံးလို့မေးတာဒကာဓမ္မတွေနားလည်မှုကိုဘုန်းကြီးရှင်းပေးရလို့ရှိတယ်ဘုရားတော်မူတာကို တရားဓမ္မတွေနားလည်အောင်ရှင်းပေးရလို့ရှင်လူမိုက်နဲ့လူတိုင်းမှာမှာလာကုန်ကတော့ဖြင့်အတူတူပဲတပတ်ကြအဝိဇ္ဇာသင်္ခါရကြောင့်လာကြတာကြီးပဲမှန်ပါပါလူမိုက်လည်းဝိဇ္ဇာသင်္ခါရကြောင့်ခန္ဓာဖြစ်တာပဲလူအိမ်မှာရောခန္ဓာဖြစ်တာကြီးပဲဆိုတော့ကောင်းကောင်းကျေနပ်အင်းဒီဘုရားလည်းအင်းကောင်းတာလည်းခံစားကြတာပဲအင်းဆိုတာလည်းခံစားကြတာပဲ လူတွေမှာလည်းကောင်းတာလည်းခံစားကြရတာပဲလူတွေမှာမို့လဲရှင်ကြိုက်တဲ့ဒုက္ခဝေဒနာခံစားရတာပဲမခံစားရဘူးလားခံစားရပါဘူးအဲခံစားရတာကြီးပဲဒါပြန်လူမိုက်လည်းရှင်ကြိုက်တဲ့ဒုက္ခဝေဒနာခံစားရတာပဲလူမိုက်လည်းအဲအိုက်တဲ့ခါရက်ကလေးခတ်တဲ့ခါဒုက္ခဝေဒနာသူခံစားရတာပဲမှန်ပါပါလူတွေမှာလည်းရက်ကလေးခတ်တဲ့ခါဒုက္ခဝေဒနာဟမ်ဘာထူးသေးတော့တဲ့တပည့်ကြဒါဖြင့်တရားဓမ္မတို့ လာတယ်ရှိတယ်သွားတယ်သုံးမျိုးဖတ်လိုက်တာပေါ့လာတယ်ရှိတယ်သွားတယ်တော့ကြဒါကလာတဲ့အတိတ်ကြောင့်ကလာခြင်းအကြောင်းဒါကရှိရှိနေတဲ့သဘောဒီဘက်ကျတော့သွားရမယ်အကြောင်းမရှိဘူးကြည့်ပါဗျာကောင်းပြီဒါဖြင့်ဒကာရမတို့လာကုန်မှတူပါတယ်တဲ့ဒကာရမသွားရမယ်ခရီးမတူဘူးတဲ့သဘောကျမှန်ပါဗျာ လာဘုံမှာတူတယ်နေဘုံမှာတူတယ်တွားရမယ်ခီးဝါရမယ်ခီးကလူမိုက်ကတရားဓမ္မတို့ပြိဿရိနေမှုအုံမှုနာမှုလမ်းတွားရမယ်မှန်ပါဗျာလူလိမ္မာကပြိဿရိနေမှုအုံမှုနာမှုချုပ်တဲ့လမ်းတွားရမယ်ရှင်းမလားရှင်းပါဗျာအော်လာဘုံမှာတူတယ်နေဘုံမှာတူတယ်ထားပါအောင်တွားပုံကြတာမှန်ပါဗျာလူမိုက်က ုံမှုနာမှုသိမှုဘက်ကပရိသေရနေမှုဆင်းရဲအုံမှုဆင်းရဲနာမှုဆင်းရဲဆိုတဲ့ဒုက္ခသစ္စာလမ်းပေါ်တပည့်ကြရမှန်ပါဗျာလူလိန်ကဒုက္ခရဲ့အဇာတိန်ဆိုတဲ့ပရိသေရမနေယအာဇရံဆိုတဲ့အာဇရာဆိုတဲ့မအိုရအမတန်ဆိုတဲ့မသေးရဩလူလိန်ကပရိသေရနေမှုအုံမှုနာမှုသိမှုမရှိတဲ့နေရာကိုရောက်တယ် သဘောကျအဲလူလိမ္မာကတော့ဖြင့်ဒကာဓမ္မတို့ပြိရိနေမှုအုံမှုနာမှုသိမှုမရှိတဲ့စီရောက်တယ်လူလိုက်ကတော့ပြိရိနေမှုအုံမှုနာမှုသိမှုရှိတဲ့စီကိုရောက်ရတယ်သဘောကျကောင်းပြီလူမွေးနဲ့လူလိမ္မာအလားမတူတဲ့အနေမှာမတူတဲ့အတွက်ဒကာဓမ္မတို့အဲအသွားမှာမတူဘူးဆိုတော့မှတ်လိုက်တာမှန်ပါပါဒါဖြင့်အလားမတူတဲ့အနေမှာမတူတဲ့အတွက် အသွားမှမတူဘူးမှန်ပါပါရှင်းကြရှင်းပါတရားနည်းနည်းခဲလို့ခိုင်းနဲ့ခမ်းမှမှမဲ့တရားဓမ္မတွေနားလည်မှုရှင်းထားပြီးပြောကြားနေတယ်ဆိုတာမှတ်ရမယ်မှန်ပါပါလူမိုက်တဲ့လူတွေမှာလာကုန်မှာတရားဓမ္မတို့ထူပါရဲ့လားမထူပါဘူးဗျာဝိဇ္ဇာတနာကြောင့်လာရတာကြီးပဲမှန်ပါပါအင်းအတိတ်ဘဝကလာကုန်ကအတူတူပဲပြစ္ဆုတ်ပံဘဝမှာဖြင့်အနေမှာထူးကြလိမ့်မှာပေါ့ဗျာမှန်ပါ အနေမှာထူးကြတဲ့အတွက်အသေးမှာဖြင့်ထူးမှာပဲထူးပါမဆိုရဘူးဆိုရပါဘူးဘာလို့လဲဆိုလို့ရှိရင်ဖြင့်အနေမှာထူးတဲ့အသေးမှာဆိုတော့လူမိုက်တယ်လို့ရှိရင်ဇာတိဇရာမရဏလမ်းသွားမှန်ပါလူလိမ္မာတယ်လို့ရှိရင်ဇာတိဇရာမရဏချုပ်ရလမ်းသွားမှန်ပါမထူးခြားဘူးလားထူးခြားပါဘူးခိုင်းတာကတရားဓမ္မတွေအခုလူမိုက်နယ်တွေမှာနှလန်းခွဲပြပြီးဒီကလာချမ်းသာပြီးဒီကလာထားပါပြီဆိုတာဖြင့် သဘောကျကြပါလားကျပါပါဗျာအင်းဒါဖြင့်ဒကာဓမ္မတို့လာဘုံမှာတူတော့သွားဘုံမှာမတူအောင်လုပ်ရလိမ့်မယ်ဆိုတာဟာခင်ဗျားတို့စိတ်ကူးပြောင်းကြတော့မှန်ပါဗျာသဘောကျမှန်ပါဗျာလာဘုံတော့ဖြင့်မထူပါဘူးမထူပါဘူးသွားပုံလေးထူအောင်ဘာလုပ်ကြထူကြအောင်ထူကြအောင်အဲအလုပ်ပြောင်းရလိမ့်ဗျာမှန်ပါဗျာဘယ်လိုပါလဲအလုပ်ပြောင်းရလိမ့်မယ်လို့ သေသေးချာချာမှတ်စမ်းပါဘာပြောင်းရမှာအလုတ်ပြောင်းရမယ်ဆိုတာသေသေးချာချာမှတ်ပါအလုတ်ပြောင်းတဲ့အခါကျတော့ဩလာတဲ့ရှိကပြောင်းလို့လည်းမဖြစ်တော့ဘူးပြီးခဲ့ပြီနေတဲ့ရှိကပြောင်းမှာမှန်ပါပါတပတ်ကြဘယ်ကနေပြောင်းကြနေတဲ့ရှိကအဲနေတဲ့ရှိကပြောင်းမှသာလင်တဲ့ဒကာဓမ္မတို့အသေးကောင်းမှရဲ့ဆိုတဲ့အဓိပ္ပာယ်ရမှာပေါ့ဗျာ ဒါဖြင့်အနေပြောင်းမှသာလင်တရားဓမ္မတို့အသေးကောင်းတော့မယ်မှန်ပါပါအနေပြောင်းမှအသေးကောင်းပါဗျာအနေပြောင်းမှအသေးကောင်းပါဗျာပေသေးချာချာမှတ်ပါလာဘုံမှာတူတယ်နော်နေဘုံမှာမတူမှသေဘုံမှာခြားနာမယ်မှန်ပါပါသဘောကျလာဘုံကတော့ဖြင့်မေဒီဃာရမတို့ဘုန်းကြီးကတူတူပဲဒီဃာရမတွေနဲ့တူတူပဲအဝိဇ္ဇာတဏ္ဍာနဲ့အဝိဇ္ဇာကဖုံလုံး တဏှာကဘုံဘဝလိုချင်လို့ဒီဘဝခန္ဓာ၅ပါးရကြတယ်မရကြဘူးလားအင်းရနေကြတယ်တဲ့ဒီခန္ဓာ၅ပါးထဲမှာယခုရတဲ့ခြင်းနဲ့အတူတူပဲတဲ့အဲအနေအနေမှာအတူတူဖြစ်ပြီးဒီကလာနေကြတယ်အလားမှာအတူတူအနေမှာပြောင်းလဲတဲ့သဘောလေးခမရတဲ့จิตတို့စဉ်းစားဖို့အရေးကြီးလာပြီမှန်ပါဗျာမကြည့်ဘူးလားကြည့်ပါဗျာအနေမှာစဉ်းစားရမယ်နော် အနေမှာစဉ်းစားရမယ်လို့ဒကာဓမ္မတွေကိုယ်ရေးကိုသိအောင်ဘယ်ချိန်မှတို့စဉ်းစားရမှာတုံးဆိုတာလည်းပေါ်ပါလားမှန်ပါဗျာအနေတဲ့အချိန်နေတဲ့အချိန်မှာစဉ်းစားရမှန်ပါဗျာတပည့်ကြလားကြပါဗျာနေတဲ့အချိန်စဉ်းစားမှအသေးမှကြွားချကြမယ်မှန်ပါဗျာအင်းလူမိုက်သေးတော့ဇာတိဇရာမရဏလမ်းသွားမယ်မှန်ပါဗျာလူလိမ္မာသေးတော့ဇာတိဇရာမရဏချုပ်ရသွားမယ် ရှင်းမလားရှင်းပါပါဩော်ဒါဖြင့်အနေမှာပြင်လိုက်ရလို့ရှင်းဖြင့်အသေးမှာဖြင့်ချမ်းသာပါမှန်ပါပါအနေမှာမပြင်ချမ်းသာပါဒါဖြင့်ဒကာဓမ္မတို့လူတိုင်းနေကြလို့နေလို့ဖြင့်မတော်ပါလားတော်ပါပါဘယ်လိုစဉ်းစားကြလူတိုင်းနေလို့တော်ပါပါလူတိုင်းနေကြလို့နေလို့ဖြင့်မတော်ပါလားဩသူတို့လည်းဘောဇဘွယ်ရုံလုပ်ပြီးကြလား ဝဲုံဝဲစားလုပ်ပြီးဒီကရဏနေကြတယ်ငါတို့လည်းဝဲစားဝဲုံဖြစ်နေအထေရောင်တို့ရကန်ထောင်းတို့နေကြတာပဲပရိယေသနာလောက်ကြတာသူတို့လည်းပရိယေသနာလောက်တာပဲငါတို့လည်းပရိယေသနာလောက်တာပဲပရိယေသနာလောက်ကြခြင်းတော့ဖြင့်အတူတူပဲအလုံးမှာပရိယေသနာကိစ္စအတွက်ရှားကြတာချင်းအတူတူဖြစ်ပြီးဒီကလာနေကြတော့ဒီဟာလေးတွေကနေပြီးဖြစ်ဆွတ်တာလေးပြောင်းရလို့ရှိရင်ဖြင့် အင်းသွားရခရီးမှာလည်းပြောင်းပြီးသားဖြစ်ကြမှာပဲမှန်ပါဗျာဒီလိုမပြောင်းတော့ပါဘူးတပည့်တော်ထုံးစံတိုင်းပါဗျာလူလည်းရှာစားတာပဲကိုယ်လည်းရှာစားတာပဲရှာစားတာနဲ့အသေးခေါင်းနဲ့ဝင်ကြမယ်ဆိုလို့ရှိရင်ဖြင့်လူမိုက်တွေကြီးဖြစ်ပြီးဇာတိဇရာမရဏဒီကိုယ်ပိုင်ပစ္စည်းဖြစ်ကြမှာပဲမှန်ပါဗျာမဆုံးနိုင်ဘူးလားဆုံးနိုင်ပါဗျာကောင်းပြီဒါဖြင့်ဘုန်းကြီးတို့ဓမ္မတွေဩယခုချိန်ဆရာဘုန်းကြီးဒီ ဒီဃာရကတွေဘယ်လိုများစိတ်ထားပြင်းစေခြင်းလို့ဣဘာလပဏိတတုတ်ဆိုတာကြီးကိုနိဒာနဝကတန်ရုပ်ပေါ်လို့တော့ဘာလပဏိတတုတ်ကိုဘယ်နဲ့ကြောင့်ဟောနေပါလိမ့်မလို့ဆိုအော်အနေပြင်းစေခြင်းလို့ပါလားမှန်ပါပါဘုရားဘုရားကောပြင်းစေခြင်းလို့ပါအဲဒကာဓမ္မတွေအခုအသေးကမရှိသေးဘူးပေါ့ဗျာအနေနဲ့အခုနေကြသေးတာကိုဗျအနေနဲ့အနေနေနေသေးလို့ဒီတရားကို ဒကာဓမ္မတွေဆရာသမားလာတယ်ဆိုပြီးတော့ခင်ဗျားတို့ကြိုးစားပြီးတဲ့ကလာလာကြတာပဲနေတိုင်းသေးတဲ့နေနေတဲ့အချိန်ကိုဗျမှန်ပါဗျာဒါဖြင့်ဒီနေအချိန်မှာပြင်ရလိမ့်မယ်မှန်ပါဗျာဘယ်လိုပါလဲဒီနေပြင်ရပါဗျာအော်အလာမထူးပဲမဲ့လေဒကာဓမ္မတို့အနေမှာပြင်ရလိမ့်မယ်မှန်ပါဗျာဓမ္မသာရင်တဲ့အသေးကြတော့အဲသေတော်ချင်းတူညာတယ်ဟိုကသေပြီးပြိတ္တိနေတယ်မှန်ပါဗျာ သေလူပြိတဲ့နေတဲ့ပုဂ္ဂိုလ်ကလူမိုက်မှန်ပါသေလူကြတာပြိတဲ့ချုပ်ငင်းယူသိတဲ့ပုဂ္ဂိုလ်ကလူရင်းကဩဒါဖြင့်ဓမ္မတို့ဘယ်ချိန်ကအရေးကြီးနေပါလိမ့်မလို့ဆိုတော့နေချိန်ပြင်မှုကအရေးကြီးနေပါလားမှန်ပါဘယ်လိုမှတ်ကြနေချိန်မှာပြင်မှုအရေးကြီးပါပြီဆိုတော့ဘုန်းကြီးဓမ္မတွေလေးလေးဆဆမှတ်စေခြင်းတယ်မှန်ပါအခု ဒါအလုံးနဲ့ဆက်ဆံတဲ့တရားလို့ပဲတရားဝတို့မှတ်ကြသမှာမှန်ပါပါဘုရားအခုအချိန်မှာနေချိန်မှမဟုတ်လားမှန်ပါပါမတည်သေးတော့နေတဲ့ချိန်နေတဲ့ချိန်ပါဗျာနေတဲ့ချိန်မှာပြင်ဖို့ပြင်ကြရမယ်ဆိုတဲ့အဓိပ္ပာယ်ကိုဘုရားသိစီလို့လေမှန်ပါနေတဲ့အချိန်မှာပြင်ကြပါဘူးအဲသေမပြင်မယ်ဆိုတော့ပြင်တော့မရဘူးမရပါဘူးနေချိန်မှာပြင်ကြပါမှန်ပါ ဘယ်လိုအိဗယ်ရပါလိမ့်မလဲအနည်းချိန်မှပြင်ရမယ်လို့သဘောကျမှန်ပါပါကောင်းပြီဒါဖြင့်လူမိုက်တဲ့လူတွေမှာဘာထူးလဲကွဘုရားကအိုးလူမိုက်လဲဝိဇ္ဇာတဏှာကြောင့်ခန္ဓာ၅ပါးဖြစ်ပြီးဒုက္ခဒုက္ခခံစားရပဲလူတွေမှာလည်းဝိဇ္ဇာတဏှာကြောင့်ဖြစ်ပြီးခန္ဓာ၅ပါးပေါ်ခန္ဓာ၅ပါးပေါ်ပြီးဒုက္ခဒုက္ခခံစားရပဲသဘောကျ ခံစားရခြင်းအတူတူပဲကွာလေအဲ့ဒါကအထူးဆုံးကိုရမ်းနေမေးလိုက်ဘုရားကအရှင်ဘုရားဘုရားမသိရမယ်ဗျာရှင်ဘုရားဆုံးမမှာပဲနားထောင်မှာပုံကိုယ်တွေဖြစ်ပါတယ်ကလောဘုရားလက်ထက်ကလေးကဒီတရားမပေါ်လာပါဘူးဗျာဒီထူးမျိုးကိုအရှင်ဘုရားပြောမှာပဲသိရမယ်တရားဒီဖြစ်ပါတယ်ကလောဘုရားလက်ထက်ကလေးကစပြီးကလာဒီပြိဿသမုပ္ပါဖြစ်စဉ်ကြီးလူမိုက်လူနေမှာပြိဿသမုပ္ပါရှင်တူပါရသားနဲ့ နောက်ထူးသွားတယ်ဆိုတော့စာတတ္တဝဘုရားလက်ထက်ကလေးကတပည့်တော်မကြားခဲ့ရပါဘူးအခုရှင်ဘုရားကလူမိုက်တဲ့လူတွေမှာဘာထူးလုံးဆိုရမဲရပြန်ဒီပရိစ္ဆေသမုပ္ပါနှစ်ခုဘာထူးလုံးမဲတာပဲမှန်ပါဘူးရင်းမိကြလားရင်းမိပါဗျာဒီပရိစ္ဆေသမုပ္ပါနှစ်ခုဟာဘာထူးလုံးမဲတာပဲလူမိုက်လည်းပရိစ္ဆေသမုပ္ပါတိုင်းသက်ရှင်နေတာကိုမှန်ပါဘူးလူတွေကောလူတိုင်းသက်ရှင်တယ်ဟုတ်တယ်သက်ရှင်နေတဲ့တရားတွေပဲမှန်ပါဘူးသဘောကျမှန်ပါဘူး အဲ့တော့ကတ္တဝဘုရားလည်းတကကိုဟောပိစကလည်းလာခဲ့ပါလေရှင်ဘုရားဒါကြောင့်ရှင်ဘုရားသာလင်ဆုံးမရှင်ဘုရားသာလင်တွန်းတင်ပိစကလာတပည့်တော်များလူမိုက်နဲ့လူတွေမှာထူးဖို့ပြောပါတော့ဆိုတော့အိုးငါသေးချာရှင်းပြရမှာကွာလေလူမိုက်လည်းဝိဇ္ဇာတဏှာကြောင့်ခန္ဓာဖြစ်တာပဲတဲ့လူတွေမှာလည်းရင်ဖြစ်တဲ့ဘဝမှာလည်းလူမိုက်လည်းဒုက္ခဒုက္ခခံစားတာပဲတဲ့လူတွေမှာရောကွာတဲ့ ထူးလုံနေမင်းနဲ့ရှင်းရလဲရှင်းမယ်လူမိုက်ကအဝိဇ္ဇာကုံပြီးတဲ့ကာလာတဲ့တဏှာချုပ်အောင်လုပ်နိုင်တယ်กว่าတယ်လူလိမ္မာကမှန်ပါနေစေခိုက်တယ်မှန်ပါအဝိဇ္ဇာကုံပြီးတဏှာချုပ်အောင်လုပ်နိုင်တယ်กว่าလူလိမ္မာကမှန်ပါလူမိုက်ကနေစေခိုက်တယ်မှာအဝိဇ္ဇာကုံတဏှာချုပ်အောင်မလုပ်နိုင်ဘူးกว่าဒါกว่าဟိအမတော်ရေးကြည့်ပါလားဦးဆိုင်ကြည့်ပါပါ နောက်ကဓမ္မတွေအရေးတယ်ဆိုတာဒီဟာလေးကတော်ဘုရားခင်ကိုရမေကလောဘုရားလည်းတခါကွဲလာတာဘုရားပွင့်လို့ဒီတန်လေးထွက်လာဘုရားပွင့်လို့ဒီတန်လေးထွက်လာနမောခင်ဗျားတို့ဒီလမ်းဒီလမ်းကြီးပဲသွားနေတာမှန်ပါဗျာတပည့်ကြရပါဗျာလူမိုက်ကတော့ကွာတဲ့အဝိဇ္ဇာကုံအောင်တဏှာချုပ်အောင်မလုပ်နိုင်ဘူးကွာ လူတွေကတော့ကောအဝိဇ္ဇာကုန်ပြီးတဲ့ကလည်းတဏှာချွန်းအောင်လုပ်နိုင်တယ်ကွာမှန်ပါပါအဲ့ဒါထူသွားတာဒါကြောင့်အသေးကြတော့ကွာတဲ့လူလိုက်ကပြိတ္တိဇာတိဇရာမရဏပြန်ရတာကွာတပည့်ကြလူလင်ကတော့ပြိတ္တိဇာတိဇရာမရဏတွေချုပ်တယ်ကွာပြိတ္တိချုပ်တဲ့နိဗ္ဗာန်ပေါ့ဗျာဇာတိချုပ်ဇာတိချုပ်တဲ့နိဗ္ဗာန်အဇာတိန်လို့ဘုရားဟောတာဘူး ဓာတိချုပ်တာလဲသရာချုပ်တာဗျာတိချုပ်တာအမရဏချုပ်တာအဲလူတွေမှာတော့ကွာတဲ့အဝိဇ္ဇာကုန်ပြီတဏှာချုပ်အောင်လုပ်တဲ့တွေ့ဇာတိသရာမရဏချုပ်ရရောက်ကွာတရားဓမ္မတွေတရားတော်တော်လေးပေါ်လာပါပြီတော်တော်ပေါ်လာပါပြီတဲ့ဩဒီနေ့ဒီဃာဓမ္မတွေတော်တော်ဖုတ်တန်တဲ့ လာဘုံမှာတူပြီးဒီကလာအနေမှာမတူအောင်လုပ်ရတော့မယ်ဒါမှသာလဲအသေးမှာပြိတ္တိရတာနဲ့မရတာထူးခြားမယ်ဆိုတာပေါ်လာမှန်ပါပါဥပအောင်ပေါ်လာပေါ်ပါပါနောက်ကဓမ္မတွေပေါ်သေးဘူးလားပေါ်ပါပါသေသေးချာချာစဉ်းစားပါခင်ဗျားတို့ကသူများလည်းဒီလိုနေကြတာပဲဒီလိုရောင်ဒီလိုပဲဒီလိုသေးကြတာပဲ ကျွတ်တယ်ဒီလိုရောက်နေလို့ပါဒီလိုနေပြီးဒီကလာဒီလိုသိကြမှာဒီလိုသိကြမှာပဲဒါထုံးစံကြီးဖြစ်နေတယ်လို့ဆိုတော့ဘုရားထုံးစံဟုတ်ပါဘူးကွာလူလုံးလူမိုက်ပြိဿသမုပ္ပါတစ်မျိုးပါလူလိမ္မာဤပြိဿသမုပ္ပါကမျိုးပါဘုရားလူလိမ္မာဤပြိဿသမုပ္ပါကနောက်မဆက်ဘူးကွာလေမှန်ပါပါနောက်ဇာတိဇရာမရဏမလာဘူးမှန်ပါပါရှင်းမလားရှင်းပါပါလူမိုက်ပြိဿသမုပ္ပါကနောက်ဇာတိဇရာမရဏတွေလာပြီးဒီကလာအကုန်ပြန်ဝိုင်းပြန်တယ် ထူးကြပါလားထူးပါဗျာသေသေးချာချာနာရှိရှိနဲ့ထောင်ပါဆိုတာအလုံးကဓမ္မတို့အခုဆရာဘုန်းကြီးကဒီဓမ္မတွေဆုံးမတွင်တင်ပြီးဒီကလာနေလိုက်တာကိုမိုက်တဲ့အချိန်ကိုသိပါစေတော့ဆိုတာကိုတခါလဲပေါ်ပြောတာမှန်ပါဗျာဘယ်လိုများပြောပါလဲကိုမိုက်တဲ့အချိန်ကိုသိပါစေတော့ပေါ်ပြောတာဗျာလူလုံးလာရတာဟဲ့တဲ့အဝိဇ္ဇာကုန်ပြီးဒီကလာတဏှာဝိဇ္ဇာကုန်ပြီးဒီကလာတဏှာအချုပ်အောင်လုပ်နိုင်တယ်ကွာ ဒီခုပြစ္ဆုတ်ပံပွားမှန်ပါဘူးရှင်းမလားရှင်းပါပြီလူမိုက်ကတော့ဝိဇ္ဇာလည်းမကုန်တဏှာလည်းချုပ်အောင်မလုပ်နိုင်တဲ့အတွက်နောက်ဇာတိဇရာမရဏတွေပြန်ပြီးဒီကလည်းရနေတယ်ကွာ။ဩော်ဒါဖြင့်ဒီပုဂ္ဂိုလ်ဒုက္ခတွေကလားဒုက္ခဒုက္ခတွေပဲဆင်းမြင်တာကိုမှန်ပါပါသဘောကျ။ကျပါပါဒုက္ခတွေကလာပြီဒုက္ခတွေ။အင်းဇာတိဇရာမရဏဇာတိကလာပြီးဒီကလည်းနောက်ဇာတိတွေပြန်ဆင်းမှန်ပါပါသူလာတော့ကလည်းဇာတိဒီဘဝဇာတိကစလာမှန်ပါပါ အင်းသေးတော့လည်းဘယ်ပြန်ရှင်းပါလိမ့်ဩအလာမှာရှင်းရင်အရောက်မှာလည်းရှင်းရင်ရှင်းရဲလက်ဆံမတတ်တာလူမိုက်မှန်ပါဗျာရှင်းညမှန်ပါရှင်းရဲလက်ဆံမတတ်တာလူမိုက်ပါဗျာအဲအလာမှာရှင်းရဲပဲမဲ့အဲနောက်ကြတော့ဖြင့်နောက်ဘဝမပေါ်လာတော့ဇာတိလာသေးရဲ့မှန်ပါဗျာအဲဒါဖြင့်ဒကာရမတို့အသွားမှာမရှင်းရတော့ဘူးမှန်ပါအလာမှာရှင်းရဲခဲ့ညတော့လဲ အစမှာဆင်းရဲခဲ့ညာတော့လဲအဆုံးမှာလက်ဆက်ဖတ်ပါမှန်ပါဗျာအစမှာပြိတ္တိနေမှုဆင်းရဲခဲ့ညာတော့လဲဝိညာဉ်နဲ့ဥက္ကလနဲ့ဖတ်တာဝိညာဉ်တွေကဇာတိတွေပါပဲမှန်ပါဗျာအစမှာဆင်းရဲခဲ့ညာတော့လဲအဆုံးလက်ဆက်တတ်သွားမှန်ပါဗျာမထုချဘူးမှန်ပါဗျာဩဒါဖြင့်လူမိုက်နဲ့လူတွေမှာတပည့်တော်အခုဖြင့်သိပြီဗျာလူမိုက်ကအဝိဇ္ဇာချုပ်ပြီးတဏှာကောင်အောင်မလုပ်နိုင်တာလူမိုက်မှန်ပါဗျာ လူလိမ္မာကဝိဇ္ဇာချုပ်ပြီးဒါနကောင်းလုပ်နိုင်တဲ့အတွက်လူလိမ္မာဘာကြောင့်သူလူလိမ္မာလို့ဆိုရပါလို့ဆိုတော့ဇာတိကလာပြီးဇာတိမပြန်လို့မှန်ပါဘူးရှင်းမလားရှင်းပါဗျာလူမိုက်ကလာတော့ဇာတိကလာပြီးတော့ဇာတိပါဗျာအင်းဇာတိကလာပြီးဇာတိလာပြန်လဲဆိုတော့ဩဇာတိပြီးဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာလာပြီးဟိုကဒုက္ခသစ္စာသူပြန်ပြီးကလာသက်ရှင်းပြန်တယ်ဆိုတော့ဩဒီဥစ္စာ အမှောင်နဲ့ရတာဒီမှောင်နဲ့ဆင်းလို့ပဲပြန်ဖြစ်သွားမှန်ပါပါဘယ်လိုဆိုကြပါမှန်ပါပါရှင်းမလားရှင်းပါပါအဲမတန်တကာဓမ္မတို့ဒါဖြင့်တို့ကအချိန်မီသေးပါလားဆိုတာပေါ်လာပေါ်ပါဘူးဘာလို့မှောင်နေရတာလာတာပဲဇာတိမှောင်တွေကလာခဲ့တာပဲဒုက္ခသစ္စာတွေဟူသောတရားကနေပြီးလာခဲ့တာပဲဒုက္ခသစ္စာရှောင်မယ်ဆိုရသေးတာတို့အချိန်ရှိပါသေးလားဆိုတာခမည်းတော်ညံထဲမှာပေါ်လာမှန်ပါပါ နောက်စားသည်မဆင်းရင်လို့ရှင်ပြန်ဝိဇ္ဇာနဲ့တဏှာချောအောင်လုပ်ရလို့ရှိရင်ဖြင့်အမောင်လေးကလာပြီးအမောင်လေးတော့မရောက်တော့ဘူးဟာဒီတိုင်းသာမိဘရိုးရနဲ့တို့ဒီမြဲတိုင်းနေကြမယ်ဆိုလို့ရှိရင်ဖြင့်မုံလေးကလာပြီးမုံလေးပဲသွားကြည့်သေးရဲ့ဒါပဲရှိတော့ဘုရားသဘောကျလားကျပါပါအဲဒါကတိတော့ဘောကျပါဒါဖြင့်ဘုရားဓမ္မတွေ ယခုချိန်ပါချိန်လုံးလို့မဲလို့ရှင်ပြင်ချိန်ဖေရဘယ်နဲ့ဆိုကြပြင်ချိန်ပါဗျာရှိသေးတာဘူးဗျာမှန်ပါဗျာရှင်းမိသေးတယ်မှန်ပါရှင်းမိသေးတယ်ဓမ္မတို့မှန်ပါဘယ်နဲ့ဆိုကြရှင်းမိပါဗျာဒီကကြော်ရင်ရှင်းမိတော့ဘူးဒီကကြော်ရင်ရှင်းမိတော့ဘူးယခုချိန်မှာခင်ဗျားတို့ဝိဇ္ဇာနဲ့တဏှာချုပ်အောင်လုပ်လို့ရှင်ချုပ်တဲ့ရှင်းကိုတောင်းမိမယ်ဆိုလို့ရှိရင်ဖြင့်ရှင်းမိပါသေးတယ်မှန်ပါဗျာဥပအောင်ရှင်းမိသေးတယ်မှန်ပါဗျာ အဲနောက်လက်ဖြင့်တစ်ပက်ဆိုဣဇေဝသူဝါနဲ့အသေးများစောတော့ကြမယ်ဆိုဆင်းပြီတော့မှန်ပါပါဗျာဓမ္မတွေအခုပါတဲ့အင်းလက်ဖြင့်တစ်ပက်တော့ဣဇေဝကိစ္စံကတ္တဗံဆိုတဲ့အတိုင်းယနေ့မြန်မာလုံးလိုက်မှလက်ဖြင့်တစ်ပက်ဆိုလို့ရှိရင်ဖြင့်ဘုန်းကြီးခန္ဓာကလည်းဒီတိုင်းဒီဓမ္မတွေခန္ဓာကလည်းဒီတိုင်းပဲဖြစ်နေတော့အင်းလက်ဖြင့်တစ်ပက်မှလုံးမယ်ဆိုရင်ဆင်းပြီခြင်းမှပြီမယ်မှန်ပါပါဗျာ သဘောကျကြပါပြီဆင်းမိလိုက်လို့ရှင်ဒီဒီလူမှာမှောင်နေရလာပြီးမှောင်နေသွားဖို့ပဲမှန်ပါပါသဘောကျကြပါပြီတိတ်ကြောက်เสียကောင်းပါလားကောင်းပါပါပေးသေးချာချာညာနဲ့စဉ်းစားပြီးဒီကလာမှာအခုနိဒာနဘက်ကတန်ရုပ်ပါဠိတော်ဘာလပဏိတတုတ်ကိုသေချာကပရိစ္ဆာသမုပ္ပါနှမြုပ်ထားပြီးဝေဘာတော့မှဝါတို့ဥပအောင်တို့မောက်ကိုတို့ထူးခြားတယ်မှန်ပါပါအခုချိန်ပါချိန်လုံးကကိုယ့်ကိုယ်ကိုမေးကြပြီးပါပါ အားလုံးရာဓမ္မတွေပါပါလိမ့်ယဉ်ကျေးပါဘုရားယဉ်ကျေးရှိသေးတယ်နေပြန်ကြလာလို့ရှိရင်ဖြင့်အသေးဥယျင်ပြင်ချိန်မရှိတော့မှန်ပါဗျာရှိပါဦးမရှိပါဗျာဩဒါဖြင့်တို့ဒီကားလို့ရှင် ဖြင့်ဆရာဝန်တော်ကဆုံးမဘုရားကဘာလဲဗာဏိတတုတ်ဆိုပြီးဆုံးမရတဲ့အတွေ့တို့ကနေပြန်ပါလို့မယ်လို့ပဲဘာလို့မယ်နဲ့တို့ရေးကတို့လို့မဲ့အရေးကဖြင့် အင်းဝိသဒနာချုပ်တဲ့ရေးလည်းမဟုတ်ဖင်းနဲ့တာယသမီးရှိွားရေးတွေဟူသောရေးတွေတို့ကအဓိကထားပြီးဒီကရဏနေလိုက်တာပြည့်ရင်ရှိတာလေအလွဲသုံးစားလုပ်နေပါပေါ့လားလို့လေကိုယ့်ကိုယ်ကိုဆွဲချက်တင်ပါဦးမှန်ပါဗျာသေချာစဉ်းစားပါသေချာစဉ်းစားပါမြင်လိုက်ပါဗျာပြင်ချင်းရှင်ပြင်ချင်းလေးနေတဲ့ကြံတာကိုအလွဲသုံးစားလုပ်နေလို့ရှင်ကိုကျိုးတော့နေကြတော့မယ်မှန်ပါဗျာဘယ်လိုပါလဲပြင်ချင်းကတော့နေနေကြံတော့မှန်ပါ သဘောကျနေပြီးသားကမတည်ခဲ့လို့ရှိပါစေတော့မှန်ပါရှေ့ကြတော့ကိုဘယ်နည်းဘယ်နှလားဆိုတာဘယ်လိုပြောနေကြပြောနေပါလားဗျာဒါဖြင့်ဒကာရမတို့နေရင်ကနေတဲ့ထင်လဲသုံးစားကထုံးွယ်ဆိုလို့ရှိရင်ပြန်ဥပါအောင်ဒီတဲ့လူမိုက်တော့မရှိတော့မရှိပါဘူးနေချိန်ကနောက်နောက်နေဝရအချိန်ကသေချာကြရဲ့သေချာပါဘူးမသေးကြတဲ့ထင်အလွဲသုံးစားနဲ့ဖြုံးကြအောင်မယ်ဆိုလို့ရှိရင်ဥတုတော်သွားပြီမှန်ပါပါသွားပြီသွားပြီ ဒါတန်ဝေကရအောင်လို့ဆရာဘုန်းကြီးပြောနေတာလားလို့ဘုန်းကြီးတို့ဒကာဓမ္မတွေကစဉ်းစားကန်ထုတ်လို့ရှင်းဖြစ်မဟုတ်ပါဘူးဒကာဓမ္မတို့ခမည်းတော်ခန္ဓာကထိုင်းနေရင်လည်းသေတဲ့သုတ်တမဲ့သွားနေတာပဲမှန်ပါဘူးထိုင်းနေရင်လည်းသူကရက်လို့ကိုမရဘူးမှန်ပါဘူးထိုင်ရတဲ့အခုသုတ်တန်နဲ့နေတယ်သေမှုနဲ့နေတယ်ဆိုတာညှင်းဆန်နေဖို့လိုသေးလားမလိုပါဘူး အဲ့ဒီထဲကနေပြီးခင်ဗျားတို့ကဟေးဒီနေ့တော့ရှိပါသေးဦးတော့အဝိဇ္ဇာတဏှာချုပ်တယ်လို့မလုပ်သေးပါဘူးဒီနေ့တော့မအားပဲဘူးကုန်တယ်တွေအယောင်ဝယ်တွေကတဲရှုပ်တယ်ဆိုပြီးခင်ဗျားတို့ကအင်းနေရင်တွေကနှုတ်ချတယ်ဘယ်ဘယ်ကနှုတ်ပါနေရင်နေရင်တွေကနှုတ်ရတော့ဘုရားဓမ္မတို့သိချင်းနေချင်းကငကိုကမှနဲရတယ်အထင်နေချင်းတွေကနှုတ်လိုက်တော့ကို ဒကာရမတို့သေဖို့ရနီးတဲ့နီးတယ်ပဲဆိုရဘယ်နဲ့ဆိုကြဘာကြောင့်နေချိန်လေးကနှုတ်တာကူနေချိန်လေးကတာယသမီးရှိပါရင်နဲ့နှုတ်လိုက်တော့အဲဘယ်တော့နှုတ်လိုက်ပါလိမ့်နေချိန်လေးကနှုတ်တော့ကြံတဲ့အချိန်လေးကဘာချိန်ဆိုကြဩဒကာရမတို့ခိုက်တယ်ခင်ဗျားတို့နှုတ်ပုံကလွယ်လိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့အနှုတ်လွယ်နေတယ်ဒီထဲကမနှုတ်နဲ့သဘောကျ ဒီနေချိန်တွေကတော့နှုတ်ရင်သေချိန်ကျွန်းနေမှာဆိုလို့နှုတ်လိုက်ရင်သေချိန်ကျွန်းခဏနှုတ်တာခင်ဗျားတို့သေချာစင်စားငါတို့ကာယသမီးရှိပါရဲ့နဲ့ချိန်ရင်နှုတ်တာဖယ်ထဲကများနှုတ်နေတာပါလိမ့်လို့သေချိန်နဲ့သေချိန်တပည့်ကြပါလားသေချိန်တွေကနေပြီးတကသေကန်ကြီးတွေကမှဒီဥစ္စာလွယ်သုံးစားထုတ်လိုက်တော့ကိုဒကာရမတို့အင်းနီးတဲ့နီးတာပဲကြံရတော့ ကြတော့ဒီလိုကြီးနှုတ်ပါများတဲ့ခါကြတော့ရကိုမရလိုက်တော့ဘူးဝိဇ္ဇာတဏှာချုပ်တဲ့အလုပ်လုပ်ချိန်ကရသေးရလားမရပါဘူးဗျာသောဝိရရအောင်ဖောနေတာလားခင်ဗျားတို့အနှုတ်လွဲနေတာလားနှုတ်လွဲနေတာပါဗျာကြက်ကြက်စဉ်းစားပါကြက်ကြက်စဉ်းစားပါဒကာရမတို့ဒီဥစ္စာခင်ဗျားတို့ကိုယ်တိုင်မဲ့ကနောနှုတ်တော်ဖြင့်သေချာလွဲနေပြီဆိုတော့ပေါ်လာမှန်ပါဗျာပြီးပြီးတော့အချိန်ကလည်းနှုတ်လို့မရတော့ဘူးမရနေပြီးခဲ့လို့ပြီးခဲ့ပြီ ကျန်တဲ့အချိန်ကလည်းကြားလေသေကန်ကြီးဖြစ်လေလေမှန်ပါပါဒီထဲကနေပြီးဥပအောင်ကြီးတို့ကတခါလေပဲနှုတ်ဦးမယ်ဆိုလို့ရှိရင်ဖြင့်အင်းနေချင်းကနေရတယ်အထက်နေချင်းအဲ့ဒီအနေတွေကတခါပြန်နှုတ်ဦးမယ်ဆိုရင်အသေးသာကျွမ်းမာတော့လားလို့မှတ်ဖို့ပဲရှိတယ်မှန်ပါဗျာဒါပြန်မရှိသေးတယ်မရှိပါဘူးဗျာအဲဥပဒေညီသဘောကျပါလားနှုတ်ချင်သေးလားဟုတ်ကဲ့လားသူတို့ဆရာဆရာစဉ်းစားပါဒီဃာရမတွေ အသက်ကြီးလေးလေးစဉ်းစားဖို့အရေးပေါ်လေးလေးမှတ်သားမှန်ပါပါအသက်ကြီးလေးလေးစဉ်းစားဖို့အသက်ငယ်တဲ့ပုဂ္ဂိုလ်ကလည်းစဉ်းစားဖို့အရေးပေါ်ဘာကြောင့်ငယ်ရကြီးတာလည်းမဟုတ်ဘုရားကယနေ့လားနှက်ဖြန်လားလို့ဟောထားတယ်မှန်ပါပါတပတ်ကြဒါဖြင့်အခုတာရသမီးရှိပါရဲ့ငါတော်လုံးနေတာလုံးတော့ကိုယ့်ဟာကိုမေးလိုက်ဩနေချိန်တည်းကနေသေချိန်ကျွန်းအောင်လုပ်တာပါလားပေါ်လာကြနည်းဖြင့်စဉ်းစားပါ နက်ဖြင့်စဉ်းစားပါနက်ဖြင့်စဉ်းစားပါဒကာတော်နက်ဖြင့်အယောင်းဝက်သွားမယ်ကိစ္စရှိလို့သွားရမယ်ဆိုလို့ရှိရင်မသွားရဘူးလို့ခွန်ကြီးကမတားပါဘူး။အော်ငါဘယ်ထဲကနှုတ်မလို့တော့ဆိုတာလေးတော့စဉ်းစားစေချင်။တပည့်ကြရပါဘူး။ဘယ်ထဲကနှုတ်မလို့တော့ငါ့ရည်ရွယ်ချက်ဘယ်ထဲကနှုတ်မလို့ပါလိမ့်မလို့စဉ်းစားသမ်းပါ။အော်ဘာကျွမ်းမလို့။သိချင်းကျွမ်းပါဗျာ။သိချင်းမကျွမ်းမ။မှန်ပါဗျာ။တပည့်ပါလား။ပါပါဗျာ။ဒါဖြင့် ဘုန်းကြီးတို့တရားတော်ကလေဩပြုံးကန်နေရတာသူဟာကအပြုံးမမဟုတ်ပါလားသေခံနေပြုံးပါလားမှန်ပါဗျာသူနှုတ်နေတဲ့လောက်ပါလေရောင်းရောင်းဝယ်နေငွေလေးကြွေးလေးမြတ်လို့ပြုံးမြပေါ့ဗျာအင်းဘာပြုံးပါလဲဘာကြောင့်တော့နေခြင်းလေးကနှုတ်ပြီးသေခြင်းကြံတော့တာကိုဗျာအဲဒီကံလေးလို့ပြုံးချက်ဘယ်လိုဆိုကြမလဲကြောက်เสียကောင်းလာကြီးလားတရားဓမ္မတို့ပေါ်လားပေါ်ပါဗျာ ဒကာဒီဒကာရမအာသူတို့ဆရာသိပြောတာပဲလို့အောင်းမဲ့မနေတဲ့ခင်ဗျားတို့ကအနှုတ်ကိုမနှုတ်တတ်လို့နှုတ်ပုံလွဲနေလို့ပြောနေတာမှန်ပါဗျာရင်းပြီလားအလုံးမပါသေးပါဘူးတဲ့ဒီဥစ္စာဩဘုန်းကြီးကတံခွေကရအောင်လို့ပြောရှာတယ်လို့ဒီလိုလည်းမသုံးလိုက်ပါနဲ့နော်တို့အလုပ်ဟာအလွဲလွန်နေပြီလို့ဆွဲချက်တယ်မှန်ပါဗျာဘုန်းကြီးကတံခွေကရအောင်ပြောရှာတယ်ဆိုတာခင်ဗျားတို့အိမ်ကြတော့ဘုန်းကြီးထဲမပြောနဲ့ ရုပ်နေမလားဘုန်းကြီးတဲ့ပြန်တယ်အော်တို့လွဲတွေတို့လွဲတော့ကတကယ်တော့ကိုပဲကျွန်းတော်မောက်ကုန်ဖြစ်နေပါကောလားလို့ပြောရင်အဲ့ဒါခင်ဗျားတို့အဖို့တန်ဘုန်းကြီးကသံဃာရအောင်ပြောရှာတယ်ဆိုလို့ရှိရင်ခင်ဗျားတို့ရှောင်လို့ဆိုတာသိကြတယ်သိကြဘူးလားသိကြတယ်ဒကာရမတို့တကြီးကြမဟုတ်ဘူးကမောင်ရတွေကသဘောပါရဲ့လားဟုတ်ပါဘူးဥပါဒေသဘောပါရဲ့လား ဒီထဲကနဲ့ဖြစ်ကြတာရောင်းလဲဝယ်လင်းတော့သွားလိုက်လာလိုက်အမျိုးမျိုးဖုံပေါ်လေကိုကိစ္စကိုအကြောင်းနေနဲ့သွားကြလာကြပြီဆိုငါဝယ်တဲ့နောက်မတော်တော့စဉ်းစားပြီးထွက်စမ်းပါနေချိန်တွေကဩဒါညနေပါများကြံမှာပါလေတေကနီးကြံတယ်မနေ့ကနှုတ်ပြီးတာတဲ့ညနေတွေကတေဟာဘယ်လိုလေးပို့ရမနည်းဘူးလားနည်းပါပါဒါဖြင့် နေခြင်းတွေကနှုတ်တဲ့အတွက်ဘာကျွန်းပါလိမ့်ကျွန်းပါကျွန်းပါအဲဒီကနေ့ကျွန်းတယ်ဆိုတာသဘောကျအဲ့ဒီလိုနေတိုင်းခမည်းတော်အလုံးလုံးမဲ့ကြရင်နှုတ်နှုတ်ကြည့်သဘောကျဗလားနှုတ်တတ်ဗလားနှုတ်တတ်ပါဟုတ်ကလားခင်ဗျားတို့ဆွတ်ထွက်မကောင်းနဲ့တော့နှုတ်ဘူးမှထွက်ပါခဏလေးကြားရပြီနှုတ်နှုတ်ပြီးဒီကလာမှထွက်သွားမယ်ဆိုလို့ရှိရင်တော့ဘုန်းကြီးများကအကြိုက်ပါပဲလမ်းမှာပဲသူနှလုံးသွင်းသွားတော့မယ် ဒီလိုဆိုရင်လမ်းမှာပဲနှလုံးသွင်းမယ်မတတ်တာလည်းထွက်တောင်ဥအောင်တို့မောင်ကိုတို့ဘယ်နဲ့လဲနှလုံးသွင်းတာပဲကွာနှလုံးသွင်းတဲ့ဥစ္စာပါရမယ်မတတ်တာလည်းထွက်တယ်ထားပါတော့မတတ်တာလို့သေချိန်များများနှုတ်ချင်လို့ထွက်တယ်ပဲထားပါဦးတော့ရိပ်မိဗလားဥစ္စာရင်သဘောပါရလားဘယ်ထဲကနှုတ်ပြန်မှာတော့ဘာကျွန်းလို့မပြန်ပါစားတာပြီးခင်ဗျားတို့ဇက်ခင်ညမယ်ထင်တော့ နေရတဲ့နေရနှုတ်ဖြစ်မှဖြစ်ရလေမလေးဖြစ်မှဖြစ်ရလေကြောက်ရကောင်းတာဒကာရန်ကလည်းနဲ့ဆိုဘယ်အစားရမထင်နော်အော်ခမရတော့မလွန်လွန်ဘူးလားဗျမလွန်လွန်ဘူးလားနေရှင်လေးကနှုတ်မယ်ဆိုလို့ရှိရင်ဖြင့်နေရှင်လေးကလွယ်သုံးတဲ့နှုတ်တာသူကဘာသမီးရှိပါရဲ့ဆိုတော့ဘယ်သောဆုံးတရားတွေပေါ့ဗျာဒီထဲကတခါနှုတ်မယ်ဆိုလို့ရှိရင်ဘာကျွန်းလုံးမေးတော့ နက်ရှင်ကြရင်အနှုတ်တပတ်ခါကြရင်အနှုတ်ခံမခံတော့မှဘိုင်းနဲ့လဲရင်လဲတော့မှန်ပါပါတပတ်ခါကျရင်နှုတ်ခံမယ်ထင်ကြတာထင်ပါဘူးတချို့ပုဂ္ဂိုလ်မှမခံတော့ဘူးတချို့ပုဂ္ဂိုလ်ကြားလည်းခံရင်ခံမယ်ပေါ့လေမှန်ပါဗျာရှင်းမလားရှင်းပါပြီအဲ့လောက်ပြောနေတာဘုရားသခင်ကိုရမကြီးဘာလို့ဗန္ဓိတာတုံမှာအညလောက်နည်းနည်းနည်းနည်းပါအောင်ဟောပြီးဒီကလာနေတဲ့ဥစ္စာဩခင်ဗျားတို့ကိုယ်ကိုယ်မှမတနာနှုတ်မှနှုတ်ရပါတယ်လို့ပြောဖို့တဲကော ဟုတ်ပါဘူးတယ်လဲကလည်းဒကာရမတွေနေပိစတွေကလည်းမိုက်ခဲလို့မနှဲလာဘူးကုန်ခဲ့ကျန်တဲ့သတိရတဲ့အချိန်လေးတွေကတခါပြန်ပြီးကြလားဝိဇာသနာချုပ်တာတွေချုပ်ကြီးကိုဆရာဘုန်းကြီးကလည်းပေးတော့မှာပေးလို့ထားကြပြီတချို့လည်းကိုယ်ပိုင်ရကြပြီဒီထဲကနေပြီးဒီကလာဒါမနှုတ်သေးပါဘူးဒီနေ့တော့ဖြင့်ကဲအလွတ်သုံးစားပဲဖြုံဖြုံလိုက်ပါဦးမယ်ဆိုတဲ့သွားတွေကလည်းရှင်အလွန်ဆိုးရတယ်မှန်ပါဘူးနှစ်ပေရှိတဲ့ကလေး၆ပေတွင်ခုန်ချတယ်ဖြစ် မှန်ပါဗျာမိုက်ဘူးလားမှန်ပါဗျာနေသားခင်ဗျားတို့ခြေအခုနေချိန်နဲ့နေချိန်လေးကလည်းနည်းနည်းကြံတော့တယ်ဥပအောင်မှန်ပါဗျာဒီထဲကဘာလို့ကြောက်မှန်းနှုတ်ပါပါဗျာဘာကြောင်လို့တိတိကျကျကောင်းပါဘူးကောင်းပါနှစ်ပေရှိတဲ့ကလေး6ပေရင်ခုံချဘောဗျာပြီးတဲ့မိုက်တော့ရှိပါပါပေါ်ကလားအင်းဒကာဓမ္မတွေကကိုယ့်အကိုတော့ဖြင့်ကျတို့ဖြင့်အခုတော့အရွယ်လေးထောက်လာလို့ သမင်းလေးတွေကဖြူသွားလေးတွေကကျိုးတော့သတိတော့ထားပါပြီ။ဘာကြောင့်၆ပေတွင်ခုံချနေလဲ။ကိုကနှစ်ပေရှိတယ်။ပြမလဲနဲ့ဒီခုံချ။ဒါသတိရပြီလို့ကြွားချင်ကြွားနေတယ်။သဘောကျ။ကဲဒါဖြင့်နဲ့ဖြင့်ကြလို့ရှိရင်ဒကာဓမ္မတို့အော်တို့ဖြင့်သွားရအောင်တော့မယ်အယောင်နဲ့အဝယ်နဲ့ကိစ္စနဲ့ပေါ့ဗျာ။သွားကြမှာပဲ။ဟုတ်ဘူးလား။အဲဘာလို့မလုပ်တော့ နေခြင်းနဲ့နှုတ်ဩနှုတ်တာတော့နှုတ်တာဘောပါများကျွန်းလို့ရဲတင်းနဲ့နှုတ်တာပါလေဟာဒီတော့မကောင်းဘူးဒီနှုတ်ကောင်းရလားမကောင်းပါဘူးအဲ့ဒါကြကြစဉ်းစားဖို့သိကောင်း ဂိုင်းဒါဖြင့်ဒါလို့ဆိုရင်ဖြင့်ဩဒါအလုတ်တိုက်တွန်းတာပဲဆိုတော့ပေါ်သွားပေါ်သေးဘူးလားဘာတိုက်တွန်းတာကဲဒီဥစ္စာအလုတ်တိုက်တွန်းတာကဆရာဘုန်းကြီးကလည်းမှန်ပါတယ်တဲ့သို့တော့ခမည်းတော်ကိုယ်ကိုယ်ကိုလည်းတနာပါတော့ဆိုတဲ့အဓိပ္ပာယ်ပါတော့မှန်ပါပါမပါဘူးလားပါပါပါကိုယ်ကိုယ်တနာကြပါတော့ခင်ဗျားတို့နောက်ကနေခဲ့တာကဟောတိကံမှန်ပါပါအခုသိညာလေးရှိတဲ့အချိန်လေးမှာမှတခါပြန်ထုံးမယ်ဆိုလို့ရှိရင်ဖြင့် ဩကလေးမိုက်မိုက်နေကြတာပဲမှန်ပါဗျာတရားနှစ်ပေရှိတဲ့ကလေးက6ပေတွင်သူ့ဟာသူခုံချလိုက်တယ်ဆိုတော့တက်နိုင်ဖို့အကြောင်းနဲ့သူ့မှာမရှိတော့ပါဘူးဘေးကကဲ့ရတာလဲသူ့မှာခံရင်ဝဲရှိမှာပါပဲဒီမှာလည်းခင်ဗျားတို့သူတော်ကောင်းသူများလောင်းတွေကလည်းကဲ့ရတာလဲခံရင်ဝဲကိုယ်လည်းတက်နိုင်ဖို့အခြေအနေမမြင်တဲ့ဥစ္စာဖြစ်သွားမှာဆိုလို့နေချိန်တည်းကဖြင့်သိချိန်အကျွမ်းကိုမလောက်ပါနဲ့တော့မှန်ပါပါဘုရားသဘောကျလားကျပါပါ နေခြင်းတွေကဖြင့်ပင်ဒီအတွင်းကြောင့်မဟုတ်ပါနဲ့တခါတည်းမဂ္ဂဗြဟ္မစရိယာကျင့်တာကျင့်လိုက်ပါတော့ဆိုတဲ့တိုက်တွန်းမှန်ပါပါအေးမောင်ကိုတို့တိုက်တွန်းမတိုက်တွန်းတယ်တိုက်တွန်းတယ်ပါအကျိုးရှိပါလို့ရှိတဲ့ဆရာမှန်ခဲ့လို့ရှိရင်ဖြစ်ဒကာဓမ္မတို့နေခြင်းတွေကမနှုတ်နဲ့တော့မင်းဟာအမလားအနှုတ်လွဲနေပြီဒကာဓမ္မတွေပြောလိုက်မပြောလိုက်ပြောတယ်ပါဗျာအမနာဆိုးဝါးလုံးဒီဥစ္စာတာရှည်ပြောနေတာခင်ဗျားတို့ကိုယ်တိုင်ကတော့ ဟောလူဆိုတော့လောက်ရမှာပဲဆိုတာသာခင်ဗျားတို့ဒါကနှုတ်တက်နေတာပဲဟုတ်ကလားလူမလောက်တဲ့ချိန်မှာဒီချိန်ကပေါ်ဘောကဆိုလို့ရှိရင်ဒီချိန်လေးပဲတစ်နှစ်တစ်ချိန်ဒါလေးကပိုပြီးဆက်ရတယ်ဟိုဘက်ကြည့်သွားတာပဲတခါတည်းနေစဉ်လေးကနှုတ်ပြီးသေစဉ်ကျွန်းမှလားဆိုတော့မြတ်ဘယ်တော့မှစိတ်တောင်မကူဘူးကူကူရရမကူဘူးတဲ့ခါပြန်ဒီဥမာပဲမပွဲလန်းလေးသဘင်လေးရှိမယ်အယောင်ဝယ်လေးကအဲသူကနေတဲ့အခါဆိုလို့ရှိရင် ကျုံရိုက်ခဲတယ်တစ်နှစ်မှတစ်သေးလောက်လာတာဒီချိန်လေးလွတ်လွတ်သွားရင်မခက်ဘူးလားငကောဆောင်ပြီးခံစားခဲ့ရတာတွေအမလေးပြောရတဲ့ဖြစ်ချင်းမှမပြောပါနဲ့ဟုတ်ပါဟုတ်ပါလိုက်နေဝင်ရှိတော့တယ်ရုပ်ပြီဗလားဆက်တော့ဘုန်းကြီးဆိုဟုတ်ပါလိုက်ရမှာပဲခင်ဗျားတို့သိစကားတတ်တာဗျသိစကားတတ်တာအခုတော့ပြင်ယနေ့တော့ပြင်ရိမ့်မိသွားပါပြီလို့ဘုန်းကြီးကချင်းပြီပေါ့ဗျာရိမ့်မိတယ်မရိမ့်မိတယ်လည်းနဲ့ပြင်ခင်ဗျားတို့ အပြန်ကြတာကိုနှစ်ပြန်တရားပွဲလာတာတပည့်တော်နေရင်ကနှုတ်ဝင်မဲ့ဖျားအကောင်းနှုတ်ပါလမ်းမှာလည်းသတိထားပါတယ်ရောက်တဲ့နေရာမှာလည်းသတိထားပါတယ်ဆိုရင်ဖြင့်တော်သေးပေါ့ဗျာမှန်ပါဗျာဟာဒီဥစ္စာတတိကိုမထားမှုဒီချိန်ကြကြဗျာတုတ်တဲ့ရုပ်တည်းနဲ့ဖိသိမ့်ပြီးထွက်တာပဲဆိုရင်တော့သွားပါပြီသွားသေးဘူးလားသွားပါဗျာအမှန်မဆိုးဘူးလားသွားပါဗျာဒါရင်ဒါဖြင့်ဓမ္မတို့အဝိဇ္ဇာတဏှာချုပ်အောင်လုပ်နိုင်တဲ့ပုဂ္ဂိုလ်က နေချိန်မှာဝိဇာရဏရှုံးအောင်လုံနိုင်တဲ့ပုဂ္ဂိုလ်ကတဲ့အသွားလုံးအလားကတူတယ်ကွာအသွားမတူဘူးမှန်ပါဘူးနေချိန်မှာဝိဇာရဏရှုံးအောင်လုံနိုင်တဲ့ပုဂ္ဂိုလ်ကအလားကတူတယ်ကွာအသွားမတူအလားဝိဇာရဏအတူတူကိုမှန်ပါဘူးအသွားကြတာမတူပါဘူးအသွားကြတယ်သူကဇာတိဇရာမဏချုပ်တဲ့လမ်းသွားမှန်ပါဘူးနေချိန်မှာဒကာရမတို့ဝိဇာရဏချုပ်တဲ့အလုပ်ကိုမလုပ်တော့ပါဘူးဆိုရင်ဖြင့်အင်းရောက်သေးကလာလို့ ရောက်သေးပဲသွားရှာတယ်မှန်ပါပါတပည့်ကြရောက်သေးကလာပြီရောက်သေးပဲသွားတော့တယ်ဆိုတော့ခမည်းတော်အခုရှိတဲ့စီစိန်လေးဘာမှမပြောတော့ဖဲနဲ့ဒီကြောက်တစ်ခါပြန်ကြလိုက်လို့ရှိရင်တော့ဖြင့်ဗျာတခါလဲဒီတဲ့ကိုကျိုးနေတော့ရှံတို့ပါဘူးသိကြောက်ရှာကောင်းပါလေတခါတချေနပ်ပလားဒါဖြင့်ဒီကရှိစဉ်းစားကံဟာဖြင့် ယနေ့ပြောတဲ့စကားစဉ်းစားကံဝင်ဖို့အလုံးကြီးပြောတာမှန်ပါပါဗျာအင်းဘယ်သွားမလို့ဘ누구ကမိတ်ဆွေတင်ကကဘယ်လိုဖိတ်ထားလို့မသွားလည်းမဖြစ်ဘူးတကားဝင်လာရင်လာမှာပေါ့ဗျာမှန်ပါပါဂိုင်းနေချိန်တွေကတော့ပြင်သေးရင်ကြောင်းတော့မလုပ်ဘူးကွာဒီလမ်းသွားရင်အဝိဇ္ဇာတနာချော့အောင်လုပ်သွားမယ်ဘုန်းကြီးပြောလို့ဖြစ်ဖြစ်ရှူသွားပြီးတာပေါ့မှန်ပါဗျာပြီးဘူးလားပြီးပါဗျာဒီလိုသုံးချရရမ်းပါဆိုတာခင်ဗျားတို့မသွားရဘူးမလာရဘူးနတ်တရားဟောတဲ့တရားမဟုတ်ပါဘူး သဘောကျလားအင်းအတုတ်ကောင်းနှုတ်ပါစီတော့ဘယ်လိုနှုတ်အောင်အင်းအသေးချောမဟုတ်ဘူးဒီဒီနေလဲအနေကောင်းပဲအဲတော့ဒီကနေ့ဟာလဲဒီနေနဲ့ပဲနေကောင်းမယ်ဆိုလို့ရှိရင်ဖြင့်တဲ့အသေးချွန်းမကြပါဘူးတဲ့အဝိဇ္ဇာရဏချုပ်တဲ့ချုပ်အောင်လုပ်နေတဲ့အချိန်ကြီးဆိုရပါတော့တယ်မှန်ပါပါရှင်းမလားရှင်းပါပြီ။ဂိုင်းဒါဖြင့်တရားဓမ္မတို့လူမဲနဲ့လူလိမ္မာအခု ထူးခြားမလားတဲ့လူတိုင်းကဝိဇ္ဇာနဲ့တဏှာချောအောင်မလုပ်လို့နောက်ဇာတိကမရဏရတယ်ကွာတပည့်ကြလူတိုင်းလာပါတော့ဖြင့်တဲ့ဝိဇ္ဇာတဏှာချုပ်နိုင်တဲ့နေချိန်မှာဝိဇ္ဇာတဏှာချုပ်အောင်လုပ်တဲ့အတွက်နောက်ဇာတိကမရဏမရပါဘူးကွာရှင်းမလားရှင်းပါပါကဲဒါဖြင့်ဒကာဓမ္မတို့ဩလူတိုင်းမနဲ့လူမိုက်ဟာအလားသာသူ၍ အရောက်သွားရရောက်မှုမတူပါလားဘောကြသေးဘူးလားဘယ်လိုမတူပါလဲဘာကြောင့်လို့ဆိုအနေထူးလို့မလားရှင်းညာဘယ်လိုပါလိမ့်မလဲအနေထူးလို့အနေထူးလို့ဆိုတော့ပေရင်တွေကမနှုတ်ဘူးသဘောကျအနေထူးတော့ဘယ်လိုပါလိမ့်ဩတော်တော်ရေးကြီးတဲ့စကားပါလား ဟိုကဘာပဲတဲ့ကမနှုတ်လို့ပါလေသိရင်ကမနှုတ်သိရင်လည်းကမနှုတ်တော့ဘူးကွလွယ်သုံးစားတွေနဲ့ဥပအောင်ပါတော့ဒါရည်သူရဲ့ရှိပွားရေးဆိုတဲ့လွယ်သုံးစားတွေနဲ့သိရင်လည်းကဖြင့်နေရင်လည်းကမနှုတ်တော့ပါဘူးကွသဘောကျကောင်းပြီဒါဖြင့်ဒကာဓမ္မတွေဘုရားဟောတာလေးတစ်လုံးကိုမှတ်လိုက်စမ်းပါလူမိုက်တဲ့လူတွေမှာကွာတဲ့ လူမိုက်ကြတော့ပြန်ဝိပဿနာချုပ်အောင်နေချိန်မှာမလုပ်ဘူးကွာဒါကြောင့်နောက်ဇာတိဇရာမရဏတွေပြန်ရသူတို့ပြောပါမယ်ဆိုငါဘုရားသေးချာဟောလို့ရှိရင်လူမိုက်ကဓမ္မစရိယာကျင့်ကိုလူမိုက်ကမကျင့်ဘူးကွာသဘောကျလားလူလိမ္မာကဓမ္မစရိယာကျင့်ကျင့်တယ်ဆိုတော့တက္ကရာဆရာကဓမ္မစရိယာနိမက္ခဓမ္မစရိယာနဲ့ဩမက္ခဓမ္မစရိယာကျင့် ကျင့်တယ်တဲ့လူလိမ္မာကမှန်ပါလူမိုက်ကမက်ကဗြဟ္မစရိယအကျင့်မကျင့်ဘူးကွာဒါကြောင့်ဝိဇ္ဇာတဏှာမချုပ်ဘူးတပည့်ကြပါလားလူမိုက်ကမက်ကမက်ကလူလိမ္မာကမက်ကဗြဟ္မစရိယအကျင့်ကျင့်တယ်ကွာအဲ့ဒါကြောင့်သူကဝိဇ္ဇာတဏှာချုပ်တော့ကြောင့်အင်းအလားတူများဆိုတော့အသွားမတူဘူးဟေးတပည့်ကြပါလား အလားတူများတော့အသွားမတူဘူးဆိုတော့ဒကာဓမ္မတို့ဒါဖြင့်ဘုရားသခင်ကိုရမကြီးကလူလိမ်မာတော့လူမိုက်မှာမက်ကဗြဟ္မစရိယကျင့်မကျင့်ကိုသူဝေဖန်တာပဲသဘောကျဘာလူလိမ်မာတော့လူမိုက်ထူးကြတာဘယ်နေရာထူးကြပါလိမ့်မက်ကဗြဟ္မစရိယကျင့်မကျင့်ကိုထူးခြားတယ်ကွာ ပေါ်ကြပါလားဩဒါဖြင့်ဒကာရမတွေမက်ကဗြဟ္မစရိယာကျင့်ဆိုတာဘာပါလိမ့်မလဲလို့မေးနေကြတောင်မှဒီဆရာဘုန်းကြီးရှိကိုမလိုပါဘူးဒီပေါင်းများစွာဟောလာပြီးဆရာရင်းစကားရင်းဖြစ်ပြီးအမှန်တန်အကျိုးလို့ဝင်နဲ့မင်းနိုင်များနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နေတော့ဩတို့ဒီကားလို့ရှင်လက်ရှိပစ္စုပန်ပရိစ္ဆေသမုပ္ပါခန္ဓာကြီးကိုဖြစ်ပြမရှိပဲနေတဲ့အချိန်ဟာနေချိန်တွေကအသေးကျွမ်းလုပ်နေတာကိုပေါ်လာပြီ သဘောကျလားကျပါပြီနေချိန်တွေကအသေးကျွန်းရှင်းမလားကဲမေဃဗေမစရိယကျင့်ဆိုတဲ့အင်းရှင်းနာမှာခေါ်တဲ့ဝေဒနာတွေဖြစ်ပြအင်းတနည်းအားဖြင့်ခန္ဓာ၅ပါးတစ်ပါးပါးတွေကဖြစ်ပြီးပြတဲ့အိဋ္ဌာဟုတ်တော်အဘောထေနာအိဋ္ဌံဆိုတဲ့အတိုင်းဖြစ်ပြကလေးတွေရှုနေကြလို့ရှင်မြေဩနေချိန်မှာဝိဇာကနာရှုအောင်လုပ်နေတာပါလားမှန်ပါဘူးဘယ်လိုဆိုကြပါနေချိန်မှာဝိဇာကနာရှုအောင်လုပ်နေတာ နေရင်မှာဝိဇ္ဇနာဆုံးအောင်လုပ်နေတဲ့အတွက်ဒကာရမတို့ဒီပုဂ္ဂိုလ်သေးတဲ့ခါကြလို့ရှိရင်ဖြင့်တဲ့မက္ကဗေမစရိယာ40လောက်ရသွားမယ်ဆိုလို့ရှိရင်ဖြင့်ဘုန်းကြီးတို့ဒကာရမတွေဇာတိဒရာမရဏတွေထုတ်ရငြိမ်းရသိမ်းရဖြစ်တဲ့နိဗ္ဗာန်ကိုသူ့မတောင်းမနဲ့ရမှန်ပါပါဒုက္ခမသိဘူးလားသိပါပါအင်းဒုက္ခသိနေနော် အင်းဘာကွာသွားပါလိမ့်မလို့ဆိုတဲ့ဥစ္စာလူမိုင်းတဲ့လူတွေမှာဖြင့်မေဃဗြဟ္မစရိယာကျင့်ကျင့်မှာအဝိဇ္ဇာတဏှာချုပ်မှန်ပါဘူးမေဃဗြဟ္မစရိယာကျင့်မကျင့်လို့ရှင်ပြန်အဝိဇ္ဇာတဏှာပွားတယ်မှန်ပါဘူးရှင်းမလားရှင်းပါပါဒါဖြင့်နေချိန်တည်းကနေပြီးဒီကရာသေချိန်ကျွဲအောင်နှုတ်တဲ့ပုဂ္ဂိုလ်မှာဖြင့်မေဃဗြဟ္မစရိယာပါသောကြောင့်အဝိဇ္ဇာတဏှာပြန်လာသောကြောင့်နောက်ဘဝဆိုတဲ့ပြိတ္တိသင်္ခါရဝိညာဉ်တွေမလာဘူးလားမလာပါဘူးဩဒါဖြင့် အမြဲဆုံးနေပြီးအသေးဆုံးသိလေရဲ့မှန်ပါဘူးဘယ်နဲ့ဆိုကြနာလိုက်တဲ့ဖြစ်ချင်းနာလိုက်တဲ့ဖြစ်ချင်းနေတော့ဘယ်လိုနေတဲ့ဆင်းလိုက်တာဟူဆန်းလို့တာရကသမီးဒုက္ခဆွေဒုက္ခမျိုးဒုက္ခနဲ့ခန္ဓာဒုက္ခပြီးဝဆူရတဲ့နဲ့အဲအနေရိုးတွေကလည်းနေပြီးကြလားအနေရိုးနေပြီးကြလားအသေးဆုံးတို့ဤသွားရလမ်းကိုသွားရပြန်တော့ဥပအောင်ကြီးအနစ်နာကြီးနစ်နာ မှန်ပါဗျာမကိုဆိုလိုက်မဆိုလိုက်ဘူးဒါဖြင့်ဘုရားဒီနေ့မက္ကဗြဟ္မစရိယကျင့်ပုံကိုဘုန်းကြီးကဒီနေ့အချိန်ရှိလို့မောနိုင်냐သလိုအော်မက္ကဗြဟ္မစရိယဟာအကုရရှေ့မှန်ပါဗျာပေါ်သေးဘူးလားမှန်ပါဗျာဘယ်လိုပေါ်လာကြမက္ကဗြဟ္မစရိယအဲခမည်းတော်ဖြစ်ပြီးပြတဲ့ဓမ္မလေးခန္ဓာကိုယ်မှာရှုနေတဲ့အခုပစ္စုပန်ခန္ဓာယခုပေါ်လာတဲ့ပြိဿသမုပ္ပါအစ ယခုပေါ်လာတဲ့ပြိဿမှုကအလဲဒါလေးတွေခင်ဗျားတို့ဖြစ်ဖြစ်ဖြစ်ဖြစ်လို့ဉာဏ်နဲ့ကြည့်ပြီးဒီကလာနေလို့ရှိရင်ဖြင့်ဒကာဓမ္မတို့မက္ကပြမစရိယအကျင့်ပါပဲသဘောကျလားပါအကျင့်တယ်မက္ကပြမစရိယအကျင့်ဆိုတော့ဒီကအဖြစ်ကလေးပြက်ကလေးသာရှိရှိတယ်ဆိုတော့အနိစ္စကိုဖြစ်ပြအနိစ္စပဲဖြစ်ပြဒုက္ခသစ္စာပဲဒုက္ခသစ္စာမြင်တာကဝိသ သဘောကျဒုက္ခသစ္စာမြင်တာကဝိပဿနာဒုက္ခသစ္စာမြင်တော့ဝိဇ္ဇာဖြစ်သွားတော့နောက်ကံသာလိုချင်တဲ့တဏှာလာသေးရဲ့မှန်ပါဘူး။ဟောဒါဖြင့်ဖြစ်ပြမြင်တဲ့ပုဂ္ဂိုလ်များဝိဇ္ဇာချုပ်၍တဏှာကုန်ပါလားမှန်ပါဘူး။တပည့်ကြလားမှန်ပါဘူး။ဖြစ်ပြလုံးမှာမလုတဲ့ပုဂ္ဂိုလ်ကအဝိဇ္ဇာပွားရေးတဏှာများပါကလားမှန်ပါဘူး။လာပြီဒကာဓမ္မဒီဒီကမှာပဲ။ အလုံးလုံးကြီးမပြောနိုင်လို့နိုင်ရလဲထိုးလို့ဒါညီကုန်းချုပ်လိုက်တာပဲရင်းနေပါလားကဲနှစ်ရှင်မဆက်ကြစို့သာသာ